ရှင်ပေတုဩဝါဒစာပရမဆောင်ခန်းကြီး1အငယ်1မှ2ယေရှုခရစ်၏တမန်တော်ငါပေတုသည်နားထောင်ခြင်းကျေးဇူးယေရှုခရစ်၏အသွေးတော်နှင့်ဖြန်းခြင်းကျေးဇူးကိုခံရမည်အကြောင်းဝိညာဉ်တော်အားဖြင့်တန်ရှင်းခြင်းသို့ရောက်၍ခမည်းတော်ဖျားသခင်၏အနာဂရန္တညံတော်အတိုင်းရွေးကောက်တော်မူသောသူသည်ဟုသောပုံတုပြီဂလာတိပြီကပ္ပဒေါကိပြီ ၊အာရှိပြည်၊ဗိန္တုနိပြည်၊အရပ်ရပ်တို့၌ကွဲပြားသောဧည့်သည်အာဂန္တုတို့ကိုကြားလိုက်ပါ၏။ကျေးဇူးတော်နှင့်ငြိမ်သက်ခြင်းသည်သင်တို့၌များပြားပါစေသော။အသက်ရှင်ခြင်းနှင့်စပ်ဆိုင်သောမြော်လင့်ခြင်းအကြောင်းရှိစေခြင်းငှါဖောက်ပြန်ခြင်း၊ညစ်စွန်းခြင်း၊ညှိုးနွမ်းခြင်းနှင့်ကင်းစင်သော အမွေတော်ကိုငါတို့သည်ခံရစေမည်အကြောင်း၊ယေရှုခရစ်ကိုသေခြင်းမှထမြောက်စေတော်မူသောအားဖြင့်ကြီးစွာသောကရုဏာတော်နှင့်အညီငါတို့ကိုတဖန်ဖြစ်ဘွားစေတော်မူသောငါတို့သခင်ယေရှုခရစ်၏ခမည်းတော်ဘုရားသခင်သည်မင်္ဂလာရှိတော်မူစေသတည်း။ထိုအမွေတော်သည်ကား၊နောက်ဆုံးသောကာလ၌ထင်ရှားစေခြင်းငှါပြင်ဆင်သောကယ်တင်ခြင်းသို့ရောက်စေမည်အကြောင်း ယုံကြည်ခြင်းအားဖြင့်ဘုရားသခင်ဤတကိုးတော်သည်စောင့်ရှောက်တော်မူသောသင်တို့အဖို့ကောင်းကင်ဘုံ၌တူထားလျက်ရှိသောအမွေသည်အရေးကြို၍စုံစမ်းခြင်းကိုခံနိုင်တော်လဲပျက်စီးတတ်သောရွှေကိုစစ်ကြောစုံစမ်းခြင်းထက်တင်တို့ယုံကြည်ခြင်းကိုစစ်ကြောစုံစမ်းခြင်းအရာသည်တာ၍မြတ်သည်နှင့်ယေရှုခရစ်ပေါ်ထွန်းတော်မူသောအခါအချီးအမွမ်းဂုံတရေဘုံအာနုဘော် အလိုငှါဖြစ်မည်အကြောင်း၊အထူးထူးအပြားပြားသောစုံစမ်းနှောင့်ရှက်ခြင်းကိုခံရသောအကြောင်းရှိလျှင်၊သင်တို့သည်ယခုခဏခံရ၍ဝမ်းနည်းသော်လည်း၊အထက်ဆိုခဲ့ပြီးသောကျေးဇူးတော်ကိုထောက်၍ရွှင်လန်းသောစိတ်ရှိကြ၏။ထိုသခင်ကိုသင်တို့သည်မမြင်ဘူးသော်လည်းချစ်ကြ၏။ယခုမှာလည်းမမြင်ဘဲလျက်၊ယုံကြည်သောအားဖြင့်ဘုန်းအသရေနှင့်စပ်ဆိုင်သော ပြော၍မမိနိုင်သောရှင်လန်းခြင်းစိတ်နှင့်ဝမ်းမြောက်ကြသည်ဖြစ်၍စိတ်ဝိညာဉ်ကိုကယ်တင်ခြင်းသည်ဟုသောယုံကြည်ခြင်း၏အကျိုးကိုခံရကြ၏အငယ်တစ်ဆယ်မှဆယ်နှစ်ထိုကယ်တင်ခြင်းအကြောင်းအရာကိုပရောဖက်တို့သည် စစ်စစ်စစ်ကြောမင်းမြန်ရှာဖွေ၍သင်တို့ခံရသောကျေးဇူးတော်အကြောင်းကို ဟောပြောကြပြီ ခရစ်တော်ခံတော်မူရသောဆင်းရဲကို၎င်းဆင်းရဲခံပြီးမှ ဝင်စားတော်မူရသောဘုံစည်းစိမ်ကို၎င်းသူတို့အထဲ၌ရှိသော ခရစ်တော်၏ဝိညာဉ်သည်တက်တည်ခံနှင့်သောအခါအဘယ်မည်သောသူကို၎င်းအဘယ်သို့သောအချိန်ကာလကို၎င်းဆိုလိုတော်မူသည်ဟုမေးမြန်းရှာဖွေကြ၏ကိုဟောပြောပြုစုသောအရာများတို့သည် ကိုအဖို့မဟုတ်သင်တို့အဖို့ဖြစ်သည်ဟု ထိုသူတို့အားဖွင့်ပြတော်မူ၏။ကောင်းကင်ဘုံမှစေလွှတ်တော်မူသောသန့်ရှင်းသောဝိညာဉ်တော်ပါလျက်၊သင်တို့အားဧဝံဂေလိတရားကို ဟောပြောသောသူတို့သည် ထိုအရာများကိုသင်တို့အားယခုကြားပြောကြပြီ။ထိုအရာတို့ကို ကောင်းကင်တမန်တို့သည် စေ့စေ့ကြည့်ရှုစဉ်းစားချင်သော စေတနာစိတ်ရှိကြ၏။ အငယ်73မှ21တို့ဖြစ်၍သင်တို့စိတ်နှလုံးကို ကပန်းစည်း၍တမာဒိရှိကြလော့ယေရှုခရစ် ပေါ်ထွန်းတော်မူသောအခါသင်တို့စီတို့ရောက်လက်တန်သောဆုကျေးဇူးကို အဆုံးတိုင်အောင်မျှော်လင့်ကြလော့အထက်ကသင်တို့သည်မှောင်မိုက်ထဲမှကျင့်သောတက်မဲ့ခြင်းတရားကိုယခုမလိုက်မကျင့်ဘဲနားထောင်တတ်သော သူငယ်ကဲ့သို့ဖြစ်၍တင်တို့ကို ခေါ်တော်မူသောသူသည် သန့်ရှင်းတော်မူသည်နည်းတူကြင်ကြံပြုမူသမျှတို့၌တန်ရှင်းခြင်းရှိကြလော အကြောင်းမူကားငါသည်တန်ရှင်းတော်မူသောကြောင့်တင်တို့သည်လည်းတန်ရှင်းခြင်းရှိကြလောဟုကျမ်းစာလာသည်လူမျက်နာကိုမငဲ့ခတ်သိမ်းသောသူတို့၏အကျင့်တိုင်းစင်တော်မူသော ခမည်းတော်ကိုတင်တို့သည်ဆုတောင်းကိုးကွယ်လျင်ဧည့်သည်ဖြစ်စဉ်ကာလပတ်လုံးကြောက်ရွံ့သောစိတ်နှင့် ကြင့်နေကြလော့ မိစဉ်ဖတ်ဆက်ကျင်လေသောအချီးနှီးကြင်ကြံပြုမူခြင်းမှရွှေငွေအစရှိသော ဖောက်ပြန်ပျက်စီးတတ်သောဥစ္စာနှင့်တင်တို့ကိုရွေးတော်မူသည်မဟုတ်အဘယ်အပြစ်မှမရှိအညစ်အကြေးနှင့်ကင်းစင်သောတိုးတငယ်ကဲ့သို့သောခရစ်တော်ဤအသွေးတော်မြတ်နှင့် ရွေးတော်မူသည်ကိုတိမှတ်ကြလော့ထိုခရစ်တော်ကဤကဘာမတိမရှိမီခံထားတော်မူခြင်းကို ခံနှင့်သည်ဖြစ်၍ကိုရောအားဖြင့်ဘုရားသခင်ကိုယုံကြည်သောသင်တို့အဖို့ဤနောက်ဆုံးသောကာလ၌ထင်ရှားတော်မူပြီးသင်တို့သည်ဘုရားသခင်ကို ထောက်လျက်ယုံကြည်ခြင်း မျှော်လင့်ခြင်းရှိစေခြင်းငှာထိုသခင်ကိုဘုရားသခင်သည်တည်ခြင်းမှထမြောက်စေ၍ဘုံတရေကို ပေးသနာတော်မူပြီးအငယ်22မှ25 သင်တို့သည်ဖောက်ပြန်ပျက်စီးတတ်သော မျိုးစေ့အားဖြင့်ဖြစ်ဘွားသည်မဟုတ်။မဖောက်ပြန်မပျက်စီးတတ်သော မျိုးစေ့တည်းဟူသောအသက်ရှင်၍အစဉ်အမြဲတည်တော်မူသောဘုရားသခင်၏နှုတ်ကပတ်တော်အားဖြင့်ဖြစ်ဘွားသောကြောင့်၊ညီအစ်ကိုများကိုချစ်ယောင်မဆောင်၊အမှန်ချစ်ခြင်းအလိုငှါစိတ်ထဲမှာသမ္မာတရားကို နားထောင်လျက်၊ကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီးသည်နှင့်အညီ၊စင်ကြယ်သောစိတ်နှင့် အချင်းချင်းအားကြီးသောချစ်ချင်းမေတ္တာရှိကြလော့လူမျိုးရှိသည်မြသည်မျက်ပင်ကဲ့သို့ဖြစ်၏လူမျိုး၏ဘုံရှိသည်မြသည်လည်းမျက်ပွင့်ကဲ့သို့ဖြစ်၏မျက်ပင်သည်ညှိုးနွမ်းတွေ့ချောက်တတ်၏အပွင့်လည်းကြွေတတ်၏သာဝရဖျား၏နှုတ်ကပတရားမူကားကာလအစဉ်မြဲတည်၏ထိုနှုတ်ကပတော်သည်တင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်